အခန်းကြီး64အငယ်1မှ9အိုးဖျားသခင်အကျွန်ုပ်ဆုတောင်းသော စကားသံကို နားထောင်၍အကျွန်ုပ်အသက်ကို ရန်သူဘေးမှကွယ်ကာဆောင်မတော်မူပါ လူဆိုးတို့၏တိုင်ပင်ရန်မှ၎င်းဒုစရိုက်ကိုပြုလေရှိသောသူတို့၏စုဝေးရန်မှ၎င်းအကျွန်ုပ်ကိုကွယ်ကာတော်မူပါ ထိုသူတို့သည်မိမိတို့ရှာကိုဓာခဲ့သို့တွေးတတ်ကြ၏ စုံလင်သောသူကို မထင်မရှားပြစ်မိအကြံနှင့်ခါသောစကားကြီးဟုသောမိမိတို့မြားကို ရွယ်တတ်ကြ၏မကြောက်မရွံ့ဘဲချက်ချင်းပြစ်တတ်ကြ၏မကောင်းသောအမှုမှာတယောက်ကိုတယောက်နှိုးဆော်တတ်ကြ၏ကြော်ခွင်းတို့ကိုထောင်ထားခြင်းငှာတိုင်ပင်၍အဘဲသူမြင်လိမ့်မည်နည်းဟု ဆိုတတ်ကြ၏အငယ်6မှ10မတရားသော အမှုတို့ကို ကိုအဖို့ စစ်ဆေးရှာဖွေတတ်ကြ၏အကုန်စင်စစ်ဆေးရှာဖွေတတ်ကြ၏အတီးအတီးစိတ်နှလုံးထဲမှကြံစီသော အရာတို့သည် အလွန်နက်နဲကြ၏သူတို့၌ဖျားသခင် ပြစ်တော်မူသောမြားမှန်၍သူတို့သည်အမတ်တမဲ့နာကြလိမ့်မည် တို့ဖြစ်၍မိမိတို့ရှာသည်မိမိတို့ကိုတိုက်စေ၍မြင်သောသူအပေါင်းတို့သည် ပြေးသွားကြလိမ့်မည်လူအပေါင်းတို့သည်လည်းကြောက်ရွံ့၍ဘုရားသခင်စီရင်တော်မူကြောင်းကို နားလေသဖြင့်အမှုတော်ကိုကြားပြောကြလိမ့်မည်ဖြောင့်မတ်သောသူသည်သာရဘုရား၌ဝမ်းမြောက်၍ခိုလုံလိမ့်မည်တဘောဖြောင့်သောသူအပေါင်းတို့သည်ဝါကြွားကြလိမ့်မည်